သာသနာတော်နှစ်2560ခုနှစ်ကောဇာတိဂရိ1389ခုနှစ်ကဆုံလပြည့်ကျော်12ရက်ခရစ်နှစ်2019ခုမေလ22ရက်တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယား ဟမွန်ဘီမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်အတွင်း၌ရှင်မင်းဝန်ဆရာတော်ဤအချိန်ပြည့်9ရက်တရားစခန်းပွဲမှာဝင်ရောက်ပြီးတော့မန္တရိပဋ္ဌာန်ဝိပဿနာတရားများကိုကျင့်ကြံပွားများအားထုတ်ကြမယ်ယောဂီသူတော်စင်များကိုမန္တရိပဋ္ဌာန်သုတ်တံဒေသနာတော်မှာလာတဲ့ မဟာတတိပဋ္ဌာန်ကျင့်စဉ်တရားတော်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ်ဒီတော့ဒီတတိပဋ္ဌာန်တရားတော်ဆိုတာဘုရားရှင်တိုင်းဘုရားရှင်တိုင်းလက်မလွတ်တဲ့တရားပါဘုရားရှင်တိုင်းဟောကြားတော်မူတဲ့တရားတော်ဖြစ်ပါလေဒီတတိပဋ္ဌာန်ကျင့်စဉ်နဲ့ပဲ သောတာပန်တဂရကအနာဂါယဟန္တာစတဲ့ပုဂ္ဂိုလ်တွေဖြစ်ကြလို့ဒါကြောင့်ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟာကိုယ်တိုင်လည်းပေါင်းမြောက်အောင်ကြင့်ကြံပွားများ အားထုတ်ပြီးတော့လာလာသမျှယဟန်ရှင်လူယောဂီသူတော်စင်များကိုလည်းပဲဒီသတိပဋ္ဌာန်ကျင့်စဉ်ကိုဟောကြားတော်မူသွားခဲ့တာဆိုရင်ယခုဆိုရင် ကျေးဇူးရှင်မာစီဆရာတော်ဘုရားကြီးဟောကြားတော်မူသွားတာနှစ်ပေါင်း80နဲ့9နှစ်တိုင်တိုင်ရှိသွားပါပြီဒီတိပ္ပံတရားတော်ဟာမြန်မာနိုင်ငံမှာလည်းပဲကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်း တရားရိပ်တာတွေဖွင့်လှစ်ပြီးတော့တရားကြီးပြသနေတာဟာလည်းပဲမြန်မာနိုင်ငံအတွင်းမှာဌာနခွဲပေါင်း600ကျော်ရှိပါတယ်။ဒီဝဌာနအသီးသီးမှာလည်းပဲဒီမဟာစီမဟာစီတတိပဌာန်ကျင့်စဉ်နဲ့ကျင့်ကြံပွားများအားထုတ်နေကြတဲ့တရားဌာနဤယောဂီသူတော်စင်ဤမြောက်များစွာအထူးအဖြင့်ဘုန်းကြီးတို့ရဲ့အိန္ဒိနာချင်းနိုင်ငံဖြစ်တဲ့ ထိုင်းနိုင်ငံမှာဆိုရင်ဘရင်တက္ကသိုလ်ကြီးဖြစ်တဲ့ချူလာလောင်ကွန်းတက္ကသိုလ်ကနောက်ဆုံးနှစ်ကျောင်းသားများအဲ့ဒီနောက်ဆုံးနှစ်ဘွဲယူဖို့အတွက်ဘုန်းကြီးတို့မာစီသာသနာရိပ်သာမှာလာပြီးတော့ခொနလတိုင်တိုင်တရားအထုတ်ရပါရနည်းနည်းလေးလားအများကြီးလားများကြီးခု9ရက်ဆိုတော့များတယ်များထင်နေလားမသိဘူး ဥမာ9လတိုင်တိုင်မဟာစီတန္တနာရိတ်တံမှာလာပြီးတော့ဒီမှာသတိပဋ္ဌာန်ကျင့်စဉ်တွေတိုင်ကျင့်ကြံဖွံ့ဖြိုးအားထုတ်တယ်ဒီ2019မှာအဲ့ဒီချူလာလောင်ကွန်းတက္ကသိုလ်ကဒီဇင်ဘာနိုဝင်ဘာအဲဇန်နဝါရီလလောက်မှာလာပြီးတော့အဲ့ဒီကျောင်းသားကျောင်းသူပေါင်း 40ကျော်နောက်ဆုံးနေ့ကျောင်းသူကျောင်းသားတွေလာထုတ်ပါတယ်အခုသူတို့ရဲ့ကုန်ကြစရိတ်တွေနည်းနည်းလျှော့တဲ့အနေအချင်းမြန်မာနိုင်ငံမှာ3လထိုင်းနိုင်ငံမှာ4လအထုစီပါထိုင်းနိုင်ငံမှာ4လမှာလည်းပဲမာစီသာသနာရိပ်တာက ကမ္မထာနာစီရဆရာတော်များကိုယ်တိုင်ကြွရောက်ပြီးတော့ဒီယောဂီတွေတရားပြသပေးရတာဖြစ်ပါတယ် အဲဒီတော့ပထမနှစ်ကဘုန်းကြီးတို့ခုဆိုရင် မာစီသာသနာရေးတံမှာလာပြီးတော့ဒီနောက်ဆုံးနေ့ကျောင်းသူကျောင်းသားဖြစ်တဲ့ယဟန်တော်တွေရော လူပုဂ္ဂိုလ်တွေရောပါယဟန်တော်တွေဆိုရင်အခုထိုင်းနိုင်ငံမှကမ္ဘာနိုင်ငံအသီးသီးတို့ရောက်ရှိနေကြတဲ့သူတို့ရဲ့ကျောင်းတိုက်တွေကျောင်းတိုက်တွေကို အခုမဟာစီတတိပဋ္ဌာန်တရားတွေကျင့်ကြံအားထုတ်ပြီးတဲ့အလေးချက်တွေရပြီးတဲ့ပထမဦးဆုံးနှစ်ဖြစ်တဲ့ကျောင်းဆင်းဖြစ်တဲ့ပုဂ္ဂိုလ်များကိုနိုင်ငံရချမ်းမှာကျောင်းတိုက်တိုင်းကျောင်းတိုက်တိုင်းမှာတပားစီတပားစီပို့ပြီးတော့ဒီမဟာတတိပဋ္ဌာန်ဝိပဿနာတရားတွေကိုသူတို့နိုင်ငံသားတွေရောအခြားအခြားနိုင်ငံမှာရှိတဲ့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေရောအထုချင်တဲ့ပုဂ္ဂိုလ်တွေအထုရအောင် အလုံးစီလွတ်ပြီးတော့တရားတွေကြံ့တန်နေပါပြီဒီတိပ္ပံကျင့်စဉ်နေတိုင်းကျင့်ကြံပေါ်များအထုဖို့ဒါကြောင့်ဘုရားရှင်တိုင်းလက်မလွတ်တဲ့မလွဲမမှန်းနိုင်တဲ့ဒီတိပ္ပံကျင့်စဉ်ကိုပဲဘုန်းကြီးတို့ဒီနေ့ဟောကြားပေးမှာဖြစ်ပါတယ်ဒီတော့ဘုရားရှင်ကိုရောမြတ်ကြီးကဒီတိပ္ပံ ရှုမှတ်ပွားများအထုရမယ်အာယုံ၄မျိုးနဲ့ဆက်ပြီးတော့ဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားထားတယ်။ဣဒဘေကဝေဘိက္ခုကာယေကာယ ानु ပတိဝိဟာရတိအာတပိတံပဇံသောတတိမဝိနေယလောကေပိဇာဒောမနတံဝေရဏတုဝေရဏ ानु ပတိဝိဟာရတိအာတပိတံပဇံသောတတိမဝိနေယလောကေပိဇာဒောမနတံစေတေစိတ္တ ानु ပတိဝိဟာရတိ အာတပိတမ္ပဇံသောတတိမဝိနည်းအလောကိပိစ္ဆာဒေါမနတံဓမ္မေတုဓမ္မာနုပတိဝိဟာရတိအာတပိတမ္ပဇံသောတတိမဝိနည်းအလောကိပိစ္ဆာဒေါမနတံဘေခဝေယဟန်တော်များအိုချစ်သားတို့ဣရာဤသန္တနာတော်၌ဘေကုယဟန်သည်ဝါတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည် ကာယမမြဲစင်ရဲ့အဆိုးလည်းမရမလားမပါသောရုပ်ပေါင်းခန္ဓာကိုယ်၌ကာယ ानु ပါတိမမြဲစင်ရဲ့အဆိုးလည်းမရမလားမပါသောရုပ်ပေါင်းခန္ဓာကိုယ်များဟုရှုမြင်လျက်လောကီရှုမြင်အပ်သောလောက၌အဘိဇာဒေါမနတာမရှုမှလျင်ဖြစ်နိုင်တဲ့ဘိဇာနှင့်ဒေါမနတာကိုဝါလောဘနှင့်ဒေါသကို ဝိနည်းယဖြစ်ခွင့်မရအောင်တရင်္ဂဝိခံပနပဟံအပြင်ပယ်ရှားဖြောက်ဖြစ်၍ဝိဟရတိနေရသော်ဘုရားကဒီကံရဆိုတဲ့ခန္ဓာကိုယ်ကြီးဟာမြဲလည်းမမြဲဘူးတဲ့ဆင်းလည်းဆင်းရဲတယ်အဆိုးလည်းမရဘူးတဲ့တင်းလည်းမတင့်တယ်ဘူးတဲ့အဲ့ဒီမမြဲတဲ့သဘောကိုမမြဲတဲ့အနေအားဖြင့်မမြဲတာကိုမမြဲတဲ့အနေအားဖြင့်သိအောင်ရှုရမယ် ဆင်းရဲတာကိုဆင်းရဲတဲ့အနေအချင်းသိအောင်ယူရမယ်အစိုးမရတာကိုအစိုးမရတဲ့အနေအချင်းသိအောင်ယူရမလှပမတင့်တယ်တာကို မတင့်တယ်တဲ့အနေအချင်းသိအောင်ယူတဲ့တကယ်လို့မရှုနိုင်လို့ရှိရင်တဲ့လောဘနဲ့ဒေါသတွေဝင်လိမ့်မယ်ဒီခန္ဓာကိုယ်ကြီးကိုမှီပြုတ်ပြီးတော့လောဘတွေဝင်လိမ့်မယ်ဒေါသတွေဝင်လိမ့်မယ်မောဟမာနတွေဝင်လိမ့်မယ်တဲ့တကယ်လို့ရှုနိုင်ပြီဆိုရင်တော့ တစ်ချက်ရှုနိုင်ရင်တစ်ချက်တစ်ချက်ရှုနိုင်ရင်တစ်ချက်လောဘဒေါသတွေတရင်ကပဟံအားဖြင့်ပယ်တတ်နိုင်တယ်မမြဲတဲ့သဘောလေးကိုတစ်ချက်မြင်အောင် ရှုနိုင်တယ်ဆင်းရဲတဲ့သဘောလေးကိုရှုနိုင်တယ်အစိုးမရတဲ့သဘောမတင့်တဲ့သဘောလေးကိုဉာဏ်ထဲမှာထင်မြင်အောင်ရှုမှတ်နိုင်လို့တစ်ချက်လောက်ရှုမှတ်နိုင်လို့တစ်ချက်လောက်သိသွားပြီဆိုရင်တစ်ချက်ဒီလောဘဒေါသတွေကိလေသာတွေကိုတည်ငါအားဖြင့်ပယ်တတ်ပယ်တတ်ပြီးတော့နေတယ် ဒါကြောင့်ယနေ့ယောဂီတို့ကတတိပဋ္ဌာန်ရှုမှတ်နေ့တိုင်းခုထိုင်ဣရိယာပုနဲ့ရှုရဣရိယာပုနဲ့ရှုသွားတဲ့ဣရိယာပုလျောင်းတဲ့ဣရိယာပုရှုရှုတဲ့အခါကာလမှာမိမိတို့ရှုတိုင်းရှုတိုင်းဟာကိလေသာတွေကို တိုးပွားစေတာလားပယ်တတ်နေတာလားတစ်ချက်ရှုမှတ်လိုက်တာနဲ့တစ်ချက်ကိလေသာတွေကိုပယ်တတ်နေတယ်ပယ်ပြီးသားဖြစ်နေတယ်တစ်ချက်ရှုမှတ်လိုက်ရင်တစ်ချက်ကိလေသာတွေပယ်တတ်နိုင်တယ် မိမိတို့ဒီမှာတမနစ်ကောင်းကောင်းအာယုံမှတ်စိတ်မိရင်တမနစ်ပဲတာ9မိနစ်လောက်ရှုမှတ်နိုင်ရင်9မိနစ်ပဲတာမိမိဟာမိနစ်30ရှုမှတ်နိုင်ရင်မိနစ်30ဒီမှာကိလေသာတွေပဲတတ်နေတဏှာကြီးရှုမှတ်နိုင်ရင်တဏှာကြီးအာယုံမှတ်စိတ်မိနေရင်တဏှာကြီးကိလေသာတွေကိုပဲတတ်နိုင်တယ်ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဋ္ဌာန်၄ပါး အဲ့ဒီတတိပဋ္ဌာန်၄ပါးကို ရှုရဲ့ရှုဖို့ရာအတွက်မြတ်စွာဘုရားကညွှန်ကြားတဲ့အခါမှာကာယ ानु ပဒနာတတိပဋ္ဌာန်ကိုရှေ့ဆုံးကထားပြီးညွှန်ကြားပေးတယ်။ဘာကြောင့်လဲဆိုတော့ကာယ ानु ပဒနာတတိပဋ္ဌာန်အလွယ်ကူဆုံး ဖြစ်တယ်။ရှုရတာလွယ်ကူတယ်။လွယ်ကူတဲ့အတွက်ကြောင့်မို့စိတ်တည်ကြည်မှုတမာတိမြန်မြန်ဖြစ်နိုင်တယ်။စိတ်တည်ကြည်မှုတမာတိမြန်မြန်ဖြစ်မှာ ယောဂီပုဂ္ဂိုလ်ဟာယုတ်ကိုယုတ်တိုင်းနာမ်ကိုနာမ်တိုင်းအမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်ဆိုတာပေါ်မှာဒီဝိပဿနာဉာဏ်นี่ပြည့်စုံမှမဉ္ဇဉ်ပူဉ္ဇဉ်နိဗ္ဗာန်ဆိုတာမျက်မှောက်ပြုရမယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများစပြီးရှုမှတ်စပုဂ္ဂိုလ်ဟာရှုတဲ့အခါကာလမှာအထင်ရှားဆုံးဖြစ်တယ်မြတ်စွာဘုရားကာယ ानु ပတ္တနာကိုရှေးပိုင်းကရှေးကထားပြီးဟောပေးတယ် သို့တော့ဒီကံ అను ပဒနာသတိပဋ္ဌာန်တကူလေးရှုရတာလားဆိုတော့ရှုမှတ်ရမယ့်အာယု၄မျိုးဘယ်နှမျိုးလဲ၄မျိုးမှာကာယ అను ပဒနာသတိပဋ္ဌာန်ဝေဒနာ అను ပဒနာသတိပဋ္ဌာန်စိတ်ဓာ అను ပဒနာသတိပဋ္ဌာန်ဓမ္မ అను ပဒနာသတိပဋ္ဌာန်၄မျိုးအဲ့ဒီ၄မျိုးကိုဘုန်းကြီးတို့တနည်းပြောရင်၃မျိုးတနည်းပြောမယ်ဆိုရင်ဘယ်နှမျိုးလဲရှုစရာအာယုံ၃မျိုးရှိတယ်အဲ့တော့ရှုစရာအာယုံ၃မျိုးဆိုတော့ ဆိုတော့ကဘုန်းကြီး၄မျိုးပြောခဲ့ပြီအခုတနည်းအားဖြင့်၃မျိုးဆိုတဲ့အခါကျတော့ကြည်ကာယ ानु ပတ္တနာတတိပဋ္ဌာန်ဟာယုတ်တရားကာယ ानु ပတ္တနာတတိပဋ္ဌာန်ပါတရားအဲ့ဒီမှာကာယ ानु ပတ္တနာတတိပဋ္ဌာန်ကိုရှုတယ်ဆိုတာယုတ်ကိုရှုနေဘာကိုရှုတာလဲယုတ်ကိုရှုတာဝေဒနာ ानु ပတ္တနာတတိပဋ္ဌာန်ဆိုတာနာအဲ့ဒီမှာဝေဒနာ ानु ပတ္တနာနာကိုရှုတာစိတ်ဓာ ानु ပတ္တနာတတိပဋ္ဌာန်ဟာလည်းနာကိုရှုတာဟော ဝေဒနာနဲ့စိတ်ဓာတ်ကဘာကိုရှုတာလဲနာမ်ကိုရှုတာနောက်ဓမ္မ ानु ပတနာဓမ္မ ानु ပတနာကြတော့ယုတ်ရောနာမ်ရောရှုတာဓမ္မ ानु ပတနာကြတော့ဘယ်လိုရှုရလဲကဲရှုွက်ကဘယ်နှမျိုးဖြစ်သွားလဲသုံးမျိုးယုတ်ကိုရှုတာရဲ့နာမ်ကိုရှုတာရဲ့ယုတ်နာမ်ကိုရှုတာရဲ့အခုဘုန်းကြီးတို့ယောဂီများဟာကာယ ानु ပတနာကိုပထမထားရှုတယ်ဆိုပေမဲ့တကယ်ဝိပဿနာ အနေအချင်းရှုမယ်ဓမ္မနုပဒနာအနေအချင်းရှုမယ်ဆိုရင်ယုံနံပေါ်ကထင်ရှားတဲ့အာယုံကိုရှုတာဟာဓမ္မနုပဒနာပဲယုတ်ကထင်ရှားရင်ယုတ်ကိုရှုမယ်စိတ်နံကထင်ရှားရင်ဘာကိုရှုမလဲအဲ့ဒီနံကိုရှုမယ်အဲ့ဒီလိုရှုတယ်ဆိုရင်ဒါဓမ္မနုပဒနာပဲအခုစပြီးတော့အာထုစမှာယောဂီပုဂ္ဂိုလ်ကနံမထင်ရှားဘူးယုတ်ကပဲထင်ရှားတယ် အဲ့ဒီထင်ရှားတဲ့ရုပ်ကိုတောင်မှမိအောင်မရှုနိုင်ဘူး။ဘာဖြစ်လို့လဲစိတ်တွေကတည်ငြိမ်လို့လားမတည်ငြိမ်လို့လားမတည်ငြိမ်လို့စိတ်တွေကမိမိခန္ဓာမှာမနေလို့ခုတရားရှုတယ်ဆိုတာဒီစိတ်လေးကဟိုသွားဒီသွားသွားနေတဲ့စိတ်လေးကိုခန္ဓာမှာနေအောင်ရှုပေးနေတာဝင်လေထွက်နေလေရှုတယ်ဆိုတာလည်းပဲဒီစိတ်လေးကိုဘယ်မှမသွားအောင်ထိန်းတာ ဖွမ်းမှုပိန်မှုလေးကိုရှုတယ်ဆိုတာလည်းပဲဒီစိတ်လေးဘယ်မှမသွားအောင်ထိန်းထားတာဒါစိတ်ထင်းကလုတ်လေးပဲဒါလေးနဲ့ထိန်းထားတာဒီတိုင်းနဲ့ငြိမ်ငြိမ်လေးနေကြည့်ပါလားစိတ်တွေကသွားနေတာခန္ဓာမှာကိုမနေတော့စိတ်တွေကသွားနေအဲဒါခန္ဓာမှာမနေရင်ခန္ဓာအကြောင်းသိပါမလားမသိနိုင်ဘူးလေတရားရှုတယ်ဆိုတာခန္ဓာအကြောင်းသိအောင်ရှုတာဘယ်သူအကြောင်းလဲ တခြားခန္ဓာလားမိမိခန္ဓာလားဟင်းမိမိခန္ဓာကြောင့်သိကျင်ရင်မိမိစိတ်ဟာဘယ်ကိုနေရမှာလဲမိမိခန္ဓာမှာနေရမိမိခန္ဓာမှာမနေဘဲနဲ့မိမိဒီစိတ်ကခန္ဓာမှာမနေဘဲနဲ့ခန္ဓာအကြောင်းကိုသိနိုင်ပါမလားမသိနိုင်ဘူးလေလူတယောက်ရဲ့အကြောင်းကိုသိကျင်ရင် သူနဲ့ခဏပေါင်းမလားကြာကြာပေါင်းမလားခဏလေးပေါင်းလို့သူအကြောင်းသိပါမလားလုံးဝမသိဘူးနော်လူတွေရဲ့ပရိယေမာယာတွေကအင်မတန်များတယ် ခဏလေးပေါင်းကြည့်လို့တော့သူအကြောင်းကိုမသိဘူးသူကသူဖုံးထားတယ်ဟဲကြာကြာပေါင်းကြည့်လိုက်သူလုံးဝမဖုံးနိုင်တော့သူ့ရဲ့အကြောင်းကိုသူ့ရဲ့အနေထိုင်သူ့ရဲ့အကျင့်ကြံသူ့ရဲ့အမူအကျင့်သူ့ရဲ့စိတ်နေသဘောထားအကုန်လုံးမသိဘူးလားညီဒါခဏပေါင်းကူလားကြာကြာပေါင်းလို့လားအခုခန္ဓာရဲ့အကြောင်းကိုသိကြရင်ဒီစိတ်ကလေးကခန္ဓာနဲ့ခဏနေရမှာလားကြာကြာနေရမှာကြာကြာနေရင်ဒီခန္ဓာအကြောင်းကိုမသိဘူးလား ခန္ဓာရဲ့မြဲတာသိမလားမမြဲတာသိမလားမမြဲပါဘူးဒီအဲ့လိုသိကြည့်ရင်အမှန်တိုင်းသိကြည့်ရင်ဒီစိတ်ကို ခန္ဓာမှာမြဲအောင်ကြိုးစားရအခုကာယ ानु ပဒနာတတိပ္ပံထင်ရှားတယ်လွယ်ကူတယ်လွယ်ကူတဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ဒီကာယ ानु ပဒနာတတိပ္ပံကိုမြတ်စွာဘုရားစပြီးပေးတာဒီတော့ကာယ ानु ပဒနာတတိပ္ပံဆိုတာကိုယ်အမူအရာလေးတွေရှုတာပဲဘာအမူအရာလေးတွေရှုတာလဲ ယောဂီပုဂ္ဂိုလ်ဟာအခုထိုင်နေတဲ့အခါလေးမှာယောဂီကထိုင်နေထိုင်နေတဲ့မူရလေးကိုအာရုံစိုက်တယ်အောက်ပိုင်းကခွေအပေါ်ပိုင်းခန္ဓာကိုယ်လေးကခါးကနေပုဂ္ဂိုလ်မတ်နေတဲ့သဘောလေးကိုအာရုံစိုက်ပြီးထိုင်နေထိုင်နေရှုတာဒါဘာမူရကိုရှုနေတာလဲကိုယ်မူရရှုတာဆိုတော့ဘာတတိပဋ္ဌာန်လဲကာယ ानु ပဒနာတတိပဋ္ဌာန်ဟောထိုင်တဲ့အမူအရာလေးတင်လားဆိုတော့ကြမ်းနဲ့ တင်မာနဲ့ထိနေတဲ့နေရာလေးပေါ်မှာတတိထားပြီးထိုင်နေထိတယ်လို့ရှုတယ်။အဲ့ဒီကြည့်တယ်လို့ရှုတာလဲဘာမူရာရှုတာလဲ။ကိုယ်မူရာကိုရှုတာ။ကိုယ်မူရာရှုတဲ့အတွက်ကြောင့်ဘာတတိပဋ္ဌာန်လဲ။ကာနုပဒနာတတိပဋ္ဌာန်ထိုင်နေတွေ့ရလို့ရှုနေတာကာနုပဒနာတတိပဋ္ဌာန်။နောက်တစ်ခါဘုန်းကြီးတို့ယောဂီများခန္ဓာကိုယ်မတ်တက်ရပ်နေတော့ရပ်တယ်မရှုဘူးလား။ကဲရှုတာရောအဲ့ဒါဘာမူရာရှုတာလဲ။ ကိုယ်မူရာကိုရှုနေတာမို့ဘာတတိပဋ္ဌာန်လဲကဲဒီလိုဆိုရင် သွားတဲ့အခါမှာရောမရှိဘူးလားခြေလန်းတိုင်းခြေလန်းတိုင်းရှုနေတယ်အဲ့လိုရှုနေတာဘာမူရာကိုရှုတာလဲကိုယ်မူရာရှုတာဖြစ်တဲ့အတွက်ဘာတတိပဋ္ဌာန်လဲကံ ानु ပဒနာတတိပဋ္ဌာန်ဟောအိယာပေါ်လဲပြီးတော့အိတ်တွေထိတယ်မရှုဘူးလားဘာမူရာရှုတာလဲကိုယ်မူရာရှုတာမို့ကံ ानु ပဒနာတတိပဋ္ဌာန်ဒါမှမဟုတ်ကိုရှုနေတဲ့တရား တရားလေးဆိုတာရှင်းရှင်းလင်းလင်းသိဖို့မလိုဘူးလားအမှန်တန်လိုပါတယ်ခုယောဂီတို့ရှုနေတာခုဘုန်းကြီးတို့ဒီမှာဒါကံအနုပဒနာတွေကြီးတယ်ပဲဒီလိုဆိုရင်ဝမ်းမဲရဲ့ဖောင်းမှုပိန်မှုလေးရှုတာလေဘာမူရာရှုတာလဲကိုမူရာရှုတာဖြစ်တဲ့အတွက်ဘာတတိပဋ္ဌာန်လဲကဲဒီလိုဆိုရင်နှာသီးပြားရဲ့ဝင်လေထွက်လေလေးကိုရှုတယ်အဲ့ဒီဝင်လေထွက်လေလေးရှုနေတာလည်းပဲဘာအမူအရာကိုရှုတာလဲဒါကြောင့်မို့ဘာတတိပဋ္ဌာန်လဲ ကာယ ानु ပါဒနာတတိပဋ္ဌာန်ပဲဒါကြောင့်မို့ဘုန်းကြီးတို့ဒီမှာဝင်လေထွက်လေရှုတာနဲ့ဖောင်းမှုပိန်မှုရှုတာကိုတချို့ကဒါကိုပဲတမျိုးတမီဖြစ်နေတယ်တကယ်တမ်းကျတော့ဝင်လေထွက်လေရှုတဲ့အခါမှာလည်းပဲနှာခေါင်းရှုတာလားလေဝါယောဓာတ်ရှုတာလားကဲဝါယောဓာတ်လေးရှုတာနော်နှာပြားလေးကိုနှာခေါင်းပြားလေးကို လေနဲ့ထိသွားတာနေရာလေးကိုရှုသွားတာ နှာခေါင်းပြားလေးဖြစ်ဖြစ်နှာခမ်းပြားလေးဖြစ်ဖြစ်ဒီပေါ်မှာထိတယ်သိတယ်ရှုတယ်ဝါရောဓာတ်လေးကိုရှုနေတာအခုဘုန်းကြီးတို့ဖောင်းတဲ့ဘိနေလို့ရှုတာလေပဲဝမ်းပိုက်ကိုရှုတာမဟုတ်ဘူးဝါရောဓာတ်ကိုရှုတာဗဓာတ်ကိုရှုတာလေအဲ့ဒီမှာလေလေးဝင်လာတဲ့အခါမှာတည်ရချင်းတွန်းကန်တောင့်တင်းလှုပ်ရှားရွေ့ရှားသွားတဲ့သဘောလေးကိုရှုနေတာဒါကိုမြင်အောင်ရှုရမှာဝမ်းပိုက်ကိုမြင်အောင်ရှုရမှာလားဝါရောဓာတ်ကိုမြင်အောင်ရှုရမှာလား အေးနှာခေါင်းကိုမြင်အောင်ရှုရမှလားဝါယောဓာတ်ကိုမြင်အောင်ရှုရမှလားဘုန်းကြီးတို့ဓာတ်6ပါးရှိတယ်ဘယ်နှပါးရှိလဲဓာတ်6ပါးရှိတယ်အဲ့ဒီဓာတ်6ပါးထဲမှာဘုန်းကြီးတို့ဥဒ္ဒေငမဝါယောအထက်ကိုဆန်တက်တဲ့လေတတ်တယ်အဒေါကမဝါယောတဲ့အောက်ကိုစုံဆင်းတဲ့လေတတ်တယ်အတ္တတပတ္တတဝါယောတဲ့ဝင်လေထွက်လေကုသိတယဝါယောတဲ့ဝမ်းပိုက်အတွင်းမှာ ရှိနေတဲ့လေကုဋ္ဌတယဝါယောတဲ့ကုဋ္ဌတတွေထဲမှာ ရှိတဲ့လေအင်္ဂမင်္ဂနုတာရိနာဝါယောတဲ့အင်္ဂကြီးလေအင်္ဂကြီးငယ်ခြေလက်ကောင်းအားလုံးထဲမှာရှိတဲ့လေဆိုတော့ဝါယောတံ6မျိုးဘယ်နှမျိုးလဲ6မျိုးအဲ့ဒီ6မျိုးမှာအခုဝင်လေထွက်လေအတ္တတပတ္တတအခုဝင်လေလေးဝင်လာတာလေးကိုတေချာသတိထားကြည့်ပါ အဲ့ဒီဝင်လေလေးဝင်လာတဲ့အခါမှာဘုန်းကြီးတို့ဝမ်းမက်ကလေးကရော့သွားတာလားတင်းလာတာလားတင်းလာတယ်ဝင်လေလေးဝင်လာတာနဲ့ဝမ်းမက်ကလေးကတင်းတာနော်ထွက်လေလေးလေးထွက်သွားရောဝမ်းမက်ကလေးကဘာဖြစ်သွားလဲရော့ချသွားတယ်တေချာကြည့်ရင်တေချာမြင်တယ်ယောဂီတို့တစ်ဆက်တည်းပဲအာနာပါနလို့ပြောလို့လေရတယ်သို့တော့ဘုန်းကြီးတို့အာနာပါနလို့မပြောကုတ်စီတရားဝါရောလို့ပဲဘုန်းကြီးတို့ပြောတယ် ဖောင်းနေဆိုတာ1မိုက်တွင်းမှာရှိတဲ့လေဓာတ်ကဖောင်းတာပိန်နေဆိုတာ1မိုက်တွင်းမှာရှိတဲ့လေဓာတ်ကပိန်သွားတာသို့တော့ဝင်လေထွက်လေအကြောင်းကင်းရလားမကင်းဘူးနော်ဝင်လေဝင်မှ1မိုက်ကဘာဖြစ်လဲဖောင်းထွက်လေထွက်မှ1မိုက်ကဘာဖြစ်သွားလဲပိန်သွားတာသို့တော့ဝင်လေထွက်လေလားလို့မေးရင်မဟုတ်ဘူးဝမ်းပိုင်းမှာရှိတဲ့လေဓာတ်ကိုဝင်လေလေးဝင်လာတဲ့ခါကျတော့အဲ့ဒီလေဓာတ်ကိုတွန်းပြီး ဆောင်းလိုက်တဲ့အခါကျတော့ဝမ်းဘက်ထဲမှာရှိတဲ့လေကသူ့ဟာသူတင်းကာသွားတယ်ထွက်နေနေထွက်သွားတဲ့အခါကျတော့အဲ့ဒီမှာဝမ်းဘက်ထဲမှာရှိတဲ့လေလေးကသူ့ဟာသူပြန်ရော့ကျသွားတယ်ဒါကိုကုသတရားဝါရောနောင်စပြီးတော့ရှုစမှာတော့ယောဂီပုဂ္ဂိုလ်ဟာဝင်လေထွက်လေကြောင့်ဖောင်းတာပိန်တာဒီလိုပဲသိနေတယ်နောင်ရှုစိတ်ကဖောင်းမှုပိန်မှုပေါ်မှာအာယုမြဲလာပြီဆိုတဲ့အခါကျတော့ လုံးဝဝင်လေထွက်လေမဟုတ်တော့သူ့ဟာသူဝမ်းမက်ကလေးတင်းလာတာနဲ့ဝမ်းမက်ကလေးရောသွားရှင်းရှင်းလေးပဲတင်းလာတယ်ဆိုတာဝါရောရောသွားတယ်ဆိုတာဘာတာလဲဝါရောဓာတ်ပဲအဲ့ဒီဝါရောဓာတ်ကယုတ်တရားပဲဘာတရားလဲယုတ်တရားနော်တိတိနေတဲ့စိတ်ကလေးကပါလဲကဲဖောင်းနေလို့ရှုခိုက်မှာဗာနဲ့ဗာလဲယုံနေတာပိန်နေရှုခိုက်မှာဗာနဲ့ဗာလဲဒါကြောင့်ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးက ကိုယ်အမူအရာဖြစ်တဲ့ဒီကာယ ानु ပတ္တနာရှုတဲ့အခါမှာမှန်စွာသိရမယ်အမှန်သိရမှာလားအမှန်သိရမှာလားအမှန်သိအောင်ရှုရမှာလေရှုတယ်ရှုတယ်ဆိုတာကဘုန်းကြီးတို့အမှန်သိနေအောင်ရှုတာဒီတိုင်းလေးစိတ်ကလေးတည်ငြိမ်အောင်လေးရှုတာမဟုတ်ဘူးအမှန်တိုင်းသိအောင်ရှုတာတည်ငြိမ်ုံလေးရှုနေတာကသမထသိအောင်ရှုတာကပါလေဝိပဿနာခုယောဂီများက သမထတရားအထုတ်တာလားဝိပဿနာအထုတ်တာလားဝိပဿနာအထုတ်ရင် စိတ်လေးတည်ယုံလေးနဲ့ကျင့်နာရမှာလားသိမှကျင့်နာရမှာလားသိမှကျင့်နာရတေချာသိအောင်ရှုပါကဲဆိုကြည့်ကိုအမှုအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုအမှုအရာဖြစ်တိုင်းမှာမှန်စွာသိရမည် နှခေါင်းလောက်ဆူကြည့်ပါေးရှုတဲ့အခါမှာကိုယ်မူရလေးဖြစ်တိုင်းဖြစ်တိုင်းကို အမှန်သိအောင်ရှုတယ်ထိုင်ပြီးတော့ရှုတဲ့အခါမှာလည်းပဲသိချာကြည့်ထိုင်နေတဲ့ကိုယ်မူရယုတ်လေးကိုထိုင်နေရှုတဲ့အခါကလေးမှာအောက်ပိုင်းကခွေပြီးပေါ်ပိုင်းလေးထောင်းပြီးတောင့်နေတဲ့သဘောလေးသိချာမြင်အောင်ကြည့် သူ့တဘာဝလေးကိုမှန်တိုင်းမရအောင်ကြည့်ထားတယ်ဆိုတဲ့ကံမှာရက်တဲ့ကံမှာလည်းသိချာကြည့်ရက်တယ်ရက်တယ်ရှုတဲ့ကံမှာသိချာကြည့်ဆံပြားက ခြေပြားတဲ့အောင်ဒီကိုလုံးကိုအာယုံစိုက်တာလေအာယုံစိုက်ပြီးတော့ကြည့်တဲ့ကံမှာဒီရုပ်ကိုယ်ကြီးကိုမြင်ရမှာမဟုတ်ဘူးနော်တေချာကြည့်နေတဲ့ကတောင့်တင်းနေတဲ့သဘောတွေ့လိမ့်မယ်ထောက်ကန်နေတဲ့သဘောတွေ့လိမ့်မယ်ရင်းပြီးလှုပ်နေတဲ့သဘောတွေ့လိမ့်မယ်အာလုံးဟာဝါယောပဲအာလုံးဟာဗာတတ်တယ်လေဝါယော ဝါယောဓာတ်တွေပဲတေချာကြည့်သူ့ရဲ့သဘာဝလေးကိုမြင်အောင်ကြည့်ဒီရုပ်ကိုကြီးကိုမြင်အောင်ကြည့်ခိုင်းတာမဟုတ်ဘူးသွားတဲ့အခါမှာလည်းဒီတိုင်းပဲခြေလန်းနေခြေလန်းနေကိုမြင်အောင်ကြည့်ခိုင်းတာမဟုတ်ဘူးဘုန်းကြီးတို့ယောဂီများတည်ရွေ့ပြီးတည်ရွေ့ရွေ့နေတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောပေါ့သွားတဲ့သဘောလေးသွားတဲ့သဘောအဲ့ဒီသဘာဝလေးကိုမြင်အောင်ကြည့်ခိုင်းတာတရားဆိုတာသဘောတဲ့တရားဆိုတာဘာလဲသဘောဆိုတာဘာလဲ တရားတရားတွေ့ခြင်းရင်ဘာကိုတွေ့အောင် ရှုရတရားမြင်ခြင်းရင်ဘာမြင်အောင်ရှုမလဲအေးတရားမြင်ပြီဆိုရင်သဘောမြင်အောင်ရှုမယ်ဆိုရင်သဘောမြင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာမြင်ပြီလဲသဘောတွေ့နေပြီဆိုရင်ဘာတွေ့နေပြီလဲဘာတရားတွေ့တာလဲလို့မေးရင်ရုပ်တရားနဲ့နံတရားဒါတွေ့တာရုပ်နာကိုရှင်းရှင်းလင်းလင်းတွေ့တာအဲ့ဒီကြမှာ ဒါယုတ်တရားနဲ့နံတရားကိုသေချာတွေ့အောင်ရှုရဒါကြောင့်မို့ဒီမှာရက်တယ်ဆိုရင်လည်းဒီတိုင်းပဲသွားတယ်ဆိုရင်လည်းဒီတိုင်းပဲခြေတော့ကိုမြင်အောင်ရှုခိုင်းတာမဟုတ်ဘူးပညာကြီးကိုမြင်အောင်ရှုတာမဟုတ်ပထမတော့ညာလန်းနဲ့ပင်လန်းနဲ့ရှုတာပညာပဲပညာကိုအရင်ဆုံးမရှုဘဲနဲ့သဘောမြင်အောင်ရှုပါဆိုလို့မမြင်နိုင်ဘူးအဲ့ဒီပညာဆိုတဲ့ရုပ်ကိုရှုနေရင်နဲ့မှစိတ်တည်ငြိမ်မှုအားကောင်းလာတာနဲ့အမျှ ပြင်းရဆိုတဲ့တဏ္ဍပြောက်ပြီးတော့ပရမတ်သဘောလေးကိုသွားတွေ့တာဘာကိုသွားတွေ့တာလဲသဘောလေးကိုသွားတွေ့တာခြေထောက်ဆိုတဲ့ပြင်းရတဏ္ဍပြောက်ပြီးတော့တရွေပြီးတရွေတရွေပြီးတရွေတင်းသွားတာတောင့်သွားတာလေးသွားတာပေါ့သွားတာအဲ့ဒီဟာလေးကိုတရားသွားသိပြီဆိုရင်ဒါသဘောသိပြီအဲ့ဒီသဘောကဘာသဘောနေလဲဆိုရင်ယုတ်သဘောနဲ့နာသဘောပဲဒါပဲအဲ့ဒီဘာဝလေးတွေမြင်သွားတာအဲလျောင်းနဲ့အိတ်တယ်ကြည့်တယ်လို့ရှုတဲ့အခါမှာလည်းဒီတိုင်းပဲ ခန္ဓာကိုယ်ကြီးအိတ်နေတာကြီးကိုမြင်အောင်ရှုခိုင်းတာမဟုတ်ဘူးဒီမှာတောင့်တင်းနေတဲ့သဘောလေးကိုမြင်အောင်ရှုခိုင်းတာစမ်းစမ်းကြီးတောင့်နေတဲ့သဘောလေးမြင်အောင်ရှုခိုင်းတာအဲ့ဒါလေးတွေမြင်မှတကယ်သဘောကိုမြင်တာဒါကြောင့်ယောဂီပုဂ္ဂိုလ်ဟာဒီကိုယ်မူရာဖြစ်တဲ့ဒီဖောင်းမှုပိန်မှုကိုရှုတဲ့အခါမှာဝမ်းပိုက်ကိုမြင်ရမှာလားဝါယောဓာတ်ကိုမြင်ရမှာလားဒါကိုမြင်အောင်ရှုစိတ်ကအဲ့ဒီဟာကိုသိချင်မြင်အောင်ကြည့်ကြည့်တဲ့အခါကလည်းမှတွေးရမှာလားမဟုတ်ဘူးနော် ဘုန်းကြီးတို့ယောဂီများတွေးပြီးရှုရတာမဟုတ်ဘူးဆင်ခြင်ပြီးရှုရတာမဟုတ်ဘူးပိစုတ်ပန်တဲ့တဲ့လေးရှုရတာဗန်တဲ့တဲ့လေးရှုရတာပိစုတ်ပန်တဲ့တဲ့လေးဆိုတာဖောင်းလာတဲ့အခိုက်ကလေးမှာဖောင်းနေဒီပေါ်မှာမှတ်ချက်ကလေးတဲ့သွားပြီစီပင်ကျန့်သွားတဲ့အခိုက်ကလေးမှာပင်နေမှတ်ချက်ကလေးတဲ့သွားပြီစီသေချာအာယုမစိတ်လေးတဲ့နေတဲ့အခါကလည်းကြတော့ ဒီပေါ်မှာရှုစိတ်လေးကထခါထခါထခါထခါထခါထခါမြဲသွားလိမ့်မယ်ဒါကြောင့်မှန်သိဖို့အတွက်ဒီတတိပ္ပံကိုရှုတဲ့အခါမှာကာယအနုပတနာကာယဆိုတာကိုယ်မူရာဘာမူရာလဲအနုဆိုတာအကျဉ်းချင်းအဖန်ဖန်အထက်ထက်ပတ္တနာဆိုတာရှုတာပွားတာအာထုတ်တာဒီ သုံးပုဒ်ကိုပေါင်းလိုက်ကာယ ानु ပတနာကိုယ်မူရာလေးကိုထက်ခါထက်ခါထက်ခါထက်ခါထက်ခါထက်ခါရှုနေတာတစ်ချိန်ချင်းရှုမှလားထက်ခါထက်ခါရှုမှလားအဲ့ဒီပေါ်မှာဓက္ကဓက္ကရှုလို့ဒီပေါ်မှာရှုစိတ်လေးကဓက္ကဓက္ကတည်နေပြီဆိုတဲ့အခါကလည်းကြတော့အဲ့ဒီကြတော့မှပြင်းညဆိုတဲ့ဝမ်းပိုက်တံပြောက်သွား အဲ့ဒီဝမ်းပိုက်တရံပြောက်ပြီးတော့ယောဂီရဲ့ဉာဏ်ထဲမှာတင်းလာတဲ့တရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေရွေးမှုလေးရဲ့အစင်းစင်းတွေအကုန်သိလာတယ်။တမာရီအားကောင်းရင်အားကောင်းတော့သိလာ။အားမကောင်းသေးရင်တော့တရွေပြီးတရွေတင်းလာတဲ့သဘောလေးသိတယ်။ပိန်သွားတဲ့အခါတရွေပြီးတရွေရွေ့သွားတယ်ရွေ့သွားတဲ့သဘောသိတယ်။ဝမ်းပိုက်ဆိုတဲ့ပညာတရံရှိသေးရဲ့လား။မရှိတော့ဘူးပရမတ်အဲ့ဒီသဘောလေးပဲတွေ့တယ် အဲ့ဒီသဘောလေးကိုတွေ့နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတကယ်ကိုတရားတွေ့နေပြီဘာတရားနေလဲဆိုရင်ရုပ်တရားနဲ့နံတရားအဲ့ဒီမှာအမှန်တိုင်းတွေ့နေအဲ့ဒီတန်ယောဂီပုဂ္ဂိုလ်ဟာရှုရတာရှုတယ်ဆိုတာအမှန်သိအောင်ရှုရတာအဲ့ဒီလိုအမှန်သိအောင်ရှုမှဝိပဿနာဉာဏ်ဖြစ်တယ်ဝိပဿနာဖြစ်တယ်အဲ့လိုမဟုတ်ဘဲနဲ့ယောဂီပုဂ္ဂိုလ်ဟာထိုင်နေဖောင်းနေပင်နေရှုပါဆိုတော့ရှုတယ် ဘာသိလို့ဆိုဖောင်းတာပိန်တာသိတယ်တခြားဘယ်လိုသိတယ်လို့ဆိုဘာမှမသိဘူးဖောင်းတာပိန်တာသိတယ်ဘာညာမှဖြစ်သေးဘူးဘာမှကိုမဖြစ်သေးဘူးအဲ့ဒီလောက်သိုံနဲ့တော့ဝိပဿနာမဖြစ်သေးဘူးအခုပြောတယ်တကယ်ကို သူ့ရဲ့တဘာဝယုံနာ အမှန်တရားလေးတွေကိုသိဖို့လိုအပ်ပါတယ်အဲဒီလိုသိအောင်ယောဂီပုဂ္ဂိုလ်ကရှုရတာဒါကြောင့်မို့ယောဂီပုဂ္ဂိုလ်ဟာဒီဖောင်းမှုပိန်မှုအာယုံလေးကို သေချာပင်လိုက်ထားပြီးတော့ဒီပေါ်မှာပဲရှုစိတ်ကလေးဆွဲဆွဲမြဲမြဲလေးတည်အောင်ရှုရတယ်သို့တော့စပြီးအာထုစမှာတော့စိတ်တွေကတည်ငြိမ်သလားမတည်ငြိမ်ဘူးလားစူးစီးရတာလွယ်သလားခဲရင်သလားခဲရင်နေစိတ်တွေအဲ့လိုပြန့်လွင့်နေတဲ့အခါကျတော့ခုပြောတဲ့အမှန်တဘာဝအတိုင်းသိနိုင်ပါမလားမသိနိုင်သေးဘူးမသိနိုင်လို့လည်းပဲစိတ်ထဲမကြနဲ့ကြိုးစားမယ် ဘုန်းကြီးတို့ယောဂီများရက်နေတာနဲ့စာရင်သွားရင်ရှိမရောက်ဘူးလားဒီတိုင်းနဲ့ငါဘာမှလည်းမထူးပါဘူးဆိုပြီးတော့ဒီတိုင်းနေတာနဲ့စာရင်ငါကြိုးစားပြီးရှုမယ်ဆိုရင်ဒီပုဂ္ဂိုလ်တမာတိမရဘူးလားတမာတိရလာမှာပဲတမာတိရမှဝိပဿနာဉာဏ်ဆိုတာပေါ်တာတမာတိမရဘဲနဲ့တော့ဝိပဿနာဉာဏ်ဆိုတာပေါ်ပါမလားမပေါ်ဘူးဒါကြောင့်မို့ဘုန်းကြီးတို့ဝိပဿနာနည်းဟာတစ်ခုတည်းရှုရတာမဟုတ်ဘူး အာလုံးပေါ်သမျှအာယုန်တိုင်းကိုရှုရတာဘုန်းကြီးတို့ဝိပဿနာကတမာတိဆိုတာကိုခဏိကတမာတိတွေကိုအများကြီးစုယူရတာဘာတမာတိလဲခဏိကတမာတိဘုန်းကြီးတို့တမာတိကို ထူထောင်ပြီးမှဝိပဿနာကူးတာမဟုတ်ဘူးအခုဘုန်းကြီးတို့သုဒ္ဓဝိပဿနာဆိုတာတမထမရောပဲနဲ့ဝိပဿနာတက်တက်ကိုညွှန်ကြားတာ ပေါ်တဲ့အာယုံရှုရတယ်။ထိုင်ရင်လည်းထိုင်တာကိုရှုရတယ်။ရပ်ရင်လည်းရပ်တာကိုမရှုရဘူးလား။သွားရင်သွားတာမရှုရဘူးလား။အိပ်ရင်အိပ်တာမရှုရဘူးလား။စားရင်စားတာတောက်တာမရှုရဘူးလား။အခုဘုန်းကြီးတို့ယောဂီများကိုယ်အမူအရာဆိုတာကလက်ကလေးကွေးတာလက်ကလေးဆန်တာခြေကလေးကွေးတာခြေကလေးဆန်တာမရှုရဘူးလား။အဲ့ဒါဘာမူအရာရှုတာလဲ။ကိုယ်အမူအရာရှုတာဖြစ်တဲ့အတွက် तू ဟာအဲ့လိုရှုနေရင်ဘာနုပဒနာကိုရှုနေတာလဲ။ ကာယ ानु ပဒနာဒါကြောင့်မို့မြတ်စွာဘုရားကဒီလက်ကလေးကိုွေးမှုဆမ်းမှုကစပြီးရှုဖို့ပြောတာအဲ့ဒီမှာရှုခိုင်းတဲ့အခါကလည်းမှဒီလက်ကလေးကိုွေးတာဆမ်းတာလေးတွေလည်းရှုရတယ်နောက်ပြီးတော့တစ်ဖက်ကိုပြောင်းတာရွှေ့တာလေးတွေရောလှည့်တာပြောင်းတာလေးတွေကရှုမရှုရဘူးလားအဲ့လိုရှုနေတာဘာအမူအရာရှုတာလဲကိုယ်အမူအရာလေးရှုတာမို့လှည့်တယ်ဆိုရင်လည်းပဲမိမိရဲ့လှည့်နေတဲ့အမူအရာလေးရှုနေတာကာယ ानु ပဒနာပြောင်းနေတဲ့အမူအရာလေးရှုနေတာဘာ ानु ပဒနာလဲ ကာယ ानु ဘသနာကြီးတယ်ပဲအဲ့တော့မိမိရဲ့လှုပ်ရှားမူရာလေးတွေအားလုံးရှုရတယ်အမူရာအားလုံးဘာလို့ရမှာလဲရှုရမယ်အဲ့လိုဆိုတော့စွမ်းစားတဲ့ခါရောမရှုရဘူးလားရှုရတာပဲစွမ်းစားရင်လည်းရှုရတယ်ရှုမှတ်နေလို့ဓမ္မလောက်မှတ်နိုင်ရင်လည်းပဲဓမ္မအကျိုးမများဘူးလားယောဂီတို့ကရှုမှတ်စားလေကုသိုလ်ရှင်များရဲ့အကျိုးတွေဟာပိုပြီးတော့အကျိုးများနေပဲ ရှုမှတ်မှုလေးနဲ့စားနေတဲ့ဖုံးပေးနေတဲ့ပုဂ္ဂိုလ်ကိုလှူရရင်တကယ့်ကိလေသာကင်းတဲ့ယဟန္တာတစ်ပါးကိုလှူရတယ်လို့ပဲကြိုးရှိတယ်။ယဟန္တာမှာကိလေသာကိုအကျွမ်းမဲ့ပယ်တတ်တယ်။ယဟန္တာပုဂ္ဂိုလ်ဟာကိလေသာကိုဘယ်လိုပယ်တတ်တယ်။လုံးဝအကျွမ်းမဲ့ပယ်တတ်တယ်။ဘုန်းကြီးတို့ဘုထုဇဉ်ယောဂီများကတော့တထင်ကပယ်တတ်တယ်။ဘယ်လိုပယ်တတ်တယ်လဲ။ တည်ငါပဲတတ်တယ်ဘုန်းကြီးတို့ယောဂီများဒီမှာဇုံလေးကံရင်ကံတာလေးရှိတယ်ခန့်ရင်ခတ်တာလေးရှိတယ်ယူလာရင်ယူလာတာလေးရှိတယ်ခေါင်းငုံရင်ငုံတာလေးရှိတယ်ပါးစပ်လေးဟရင်ဟတာလေးရှိတယ်ဆွန်းထည့်ရင်ထည့်တာလေးရှိတယ်ဇုံလေးပြန်နှုတ်ရင်နှုတ်တာလေးရှိတယ်မိမိပကံများလေးချတော့ချတာလေးရှိတယ်ပြီးပြီဆိုမှပါးစပ်တည်းရှိတဲ့ဆွမ်းကိုဝါတယ်ဝါတယ်ဝါတယ်မြူတဲ့ခါမှာမြူတယ်မြူတယ်ရှိကြည့်ပါလား အဲ့ဒီပုံမှာရှုစိတ်ကလေးမြင်နေတဲ့အချိန်လေးမှာအရသာဆိုတာသိသေးရလားသိတော့ဝါရင်ဝါတာပဲသိတယ်မြူရင်မြူတာပဲသိတယ်အဲ့ဒီအချိန်လေးမှာဒီပုံမှာတတ်မဲ့မှုဆိုတာရှိသေးရလားအဲ့ဒီအချိန်လေးမှာကိလေသာတွေမကင်းဘူးလားကင်းအဲ့ဒီလိုပုဂ္ဂိုလ်တတင်ကတတင်ကကင်းနေတာဆိုတော့ရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာယဟန္တာနဲ့အသွင်တန်တန်မတူဘူးလားဒါကြောင့်မို့ယဟန္တာအသွင်ယောဂီရှင် ရှုလျင်ဖြစ်နိုင်ပြီရှုမှတ်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကယဟန္တာနဲ့အတွင်းတဏ္ဍတူနေတယ်။ဘာကြောင့်လဲကိလေသာတွေကင်းအောင်ရှုနေလို့ဒါကြောင့်မို့အဲ့ဒီလိုရှုမှတ်မှုလေးနဲ့ဖုံးပေးနေတဲ့ပုဂ္ဂိုလ်လှူရတာဟာယဟန္တာတစ်ပါးကိုလှူရတယ်လို့ပဲ။ဒါကြောင့်ဘုန်းကြီးတို့ယောဂီများဆွမ်းလေးတလုတ်ဖြစ်စီကျူတန်းတဲ့ကုသိုလ်ရှင်များကျူးများဖို့အတွက်သူတို့ကိုငင့်ညာပြီးတော့ရှုမှတ်မှုလေးနဲ့ဖုံးပေးကြပါ။ ရှုမှတ်မှုလေးနဲ့ဘုံပေးကြည့်ပါအခုဘုန်းကြီးတို့ဒီမှာအမေရိကန်နိုင်ငံမှာဒီဆွမ်းစားစားတာတောက်တဲ့နေရာကိုတတိဥစည်းတဲ့စိတ်လေးနဲ့ရှုမှတ်ပြီးတော့စားခိုင်းပြီးတော့ကျမ်းမာရေးကုသနေတဲ့နေရာဌာနတွေရှိတယ်ဒီအမေရိကန်နိုင်ငံဒါဘုန်းကြီးကဘုန်းကြီးမြန်မာနိုင်ငံမှာဘုန်းကြီးဘုန်းကြီးကျောင်းမှာ TV ဘာညာဘာမှမရှိပါဘူးဘုန်းကြီးဘာမှကြည့်တာမရှိပါဘူးဘုန်းကြီးစီမှာဒါပေမဲ့ ုန်းကြီးတို့တမ္မာကြီးဟောင်းဇနီးဖြစ်တဲ့တက္ကသိုလ်ကအင်္ဂလိပ်စာပါမောက္ခတက္ကမကြီးကမကြမ်းပါမကြမ်းပါတဲ့ခါကလာကြသူ့အတွက်ကဘာမှလုံးမရှိဘူးတရားပဲရှိမှန်းသူ့ကိုဆရာဝန်က6လဆိုပြီးတော့တတ်မှတ်ထားတယ်သားသမီးတွေတောင်မှပြပရောက်နေတဲ့သားသမီးတွေပြန်ရောက်လာကြတယ်6လအခုအဲ့ဒီတက္ကမကြီးဟာဒီတတိပဌာန်ကျင့်စဉ်အတိုင်းရှုမှတ်အားထုတ်နေလိုက်တာအခု3နှစ်ရှိပြီဒီတိုင်းပဲကောင်းကောင်းကြီးပဲဒီတိုင်းပဲ အဲ့ဒီမှာသူ့ကိုသူ့မိတ်ဆွေများကလည်းပဲဒီလိုအင်တာနက်ကနေပြီးတော့ဟာလေးတွေကိုဖမ်းပြီးတော့ပုံလေးတွေနဲ့ပြဒီမဲ့အမေရိကန်နိုင်ငံမှာကျမတို့အားထုတ်နေတဲ့ဒီမှာတတိပဋ္ဌာန်ကျင့်စဉ်အတိုင်းဆရာဝန်တွေကစိတ်ဖြစ်စည်းမှုဖြစ်နေတဲ့ယောဂတွေတွေကိုဒီမှာတတိပဋ္ဌာန်နဲ့ကုနေတယ်ဟောတချို့နေရာတွေကြတော့ဈဉ္ညာရှောင်းပြီးတော့ဈဉ္ညာအမှတ်နဲ့ဆရာအမှတ်ခိုင်းနေတယ်အခုယောဂီတို့ဒီမှာကြွတဲ့အမူအရာလှမ်းတဲ့အမူအရာချတဲ့အမူအရာတေးချာ ကြွရင်ကြွတာလေးကိုကြွတယ်ကြွတယ်ကြွတယ်တေချာဖြည်းဖြည်းလေးလမ်းတဲ့ကံမှာလမ်းတယ်လမ်းတယ်လမ်းတယ်ဖြည်းဖြည်းလေးခြားတဲ့ကံမှာခြားတယ်ခြားတယ်ဖြည်းဖြည်းလေးအဲ့ဒီမှာဈဉ္ညာမှန်တဲ့တေချာသူတို့ကိုစိတ်ရဲ့ဖြည့်ဆည်းမှုတွေကိုဒီမှာတတိပဋ္ဌာန်နည်းနဲ့ကုသနေကြတယ်ဘုန်းကြီးတို့မြန်မာဗုဒ္ဓဘာသာကြီးကဘာလို့ဒီဗုဒ္ဓရဲ့တရားတွေနဲ့ကိုအမြဲတမ်းထုံမွှမ်းနေဖို့ကမသင့်ဘူးလားအမြဲတမ်းရှုမှတ်နေဖို့သင့်တယ် ခုသူများကကိုတရားတွေနဲ့လှုပ်တော်စားနေကြပြီအဲတော့ကိုကကိုတရားကိုကိုအသုံးမချတာဘူးဖြစ်နေတယ်အဲတော့ဒီတရားလေးကိုအမြဲတမ်းနှလုံးသွင်းရှုမှတ်နေရင်စိတ်တွေရှုမှတ်မဲ့အာယုပေါ်မှာစိတ်လေးတည်ငြိမ်နေလို့ရှိရင်ဒီစိတ်ဟာညံ့နှွမ်းမလားစင်ကြယ်မလားစိတ်တွေစင်ကြယ်လို့စိတ်တွေကြည်လင်နေပြီဆိုရင်မိမိခန္ဓာကိုယ်ထဲမှာလေပတ်နေတဲ့သွေးတွေမကြည်လင်ဘူးလား သွေးတွေကြည်လင်လာပြီဆိုရင်မိမိခန္ဓာကိုယ်ရုပ်ဆိုးယုံညံ့နေမကင်းပြောက်ဘူးလားရုပ်ဆိုးယုံညံ့ကင်းပြောက်သွားရင်ရုပ်ကောင်းရုပ်တန့်တွေဖြစ်လာပြီဆိုတော့ဟောယောဂဝေဒနာတွေတက်တာပြီးတော့ယုံနေသွားမယ်ပျောက်ကင်းသွားမယ်ဒါတတိပဋ္ဌာန်စီပဲမြတ်စွာဘုရားကဓမ္မောရတသူတရားတော်ဓမ္မဩရတဓမ္မဆိုတာတရားဩရတဆိုတာစီတရားဟာစီပဲ ဒီနေ့မကြမ်းပါတဲ့ပုံကိုယ်တွေဘုန်းကြီးတို့မြန်မာနိုင်ငံမှာဘုဇင်တုတ်တန်တရားနာကြားနေတယ်။ဘာတုတ်တန်လဲ။အဲ့ဒီဘုဇင်တုတ်တန်မှာဘုဇင်9ပါးရှိတယ်။ဘယ်နှပါးလဲ။အဲ့ဒီဘုဇင်9ပါးတုတ်တန်ကိုနာကြားပြီးတော့ယောဂပြောက်ဖို့အတွက်မြတ်စွာဘုရားရှင် မကြမ်းပါတဲ့ကစုံနာဆိုတဲ့ယဟန်ငယ်လေးကိုဒီဘုဇင်တုတ်တန်ရွတ်ပွားစီပြီးတော့မြတ်စွာဘုရားကိုယ်တိုင်နာကြားပြီးစိတ်တည်ကြည်လင်မှုတွေယူခဲ့တယ် ရှင်မမောကလမထေရမြတ်ကြီးတကူရဣတရေရတဲ့မထေရမြတ်ကြီးမကြမ်းပါတဲ့အခါမြတ်စွာဘုရားရှင်ကိုတော်တိုင်ဒီဘုဇင်တုတ်တန်တရားတော်တွေကိုဟောကြားပေးပြီးတော့နာကြားနှလုံးသွင်းစေတယ်။အဲဒီမှာယောဂဝေဒနာတွေတတပြောက်ခင်းတယ်။ရှင်မဟာကတ္တဗမထေရမြတ်ကြီးမကြမ်းပါဘူးမြတ်စွာဘုရားကိုယ်တိုင်ကြွတယ်။ကြွပြီးတော့ဒီဘုဇင်တုတ်တန်တရားတော်ကိုဟောကြားပေးတယ်။ရှင်မဟာကတ္တဗမထေရမြတ်ကြီးကနာဂနာခန္ဓာဉာဏ်သွင်းပြီးနှလုံးသွင်းတယ်။ယောဂဝေဒနာတွေတတပြောက်ခင်းသွားတယ်။ဒါကြောင့် ဒီဘုဇင်တရားတွေကိုနာကြားနေနာကြားနေကြသို့တော်ဒီဘုဇင်တရားနာကြားယုံနေမဟုတ်ဘူးကျင့်ပွားရမှာဘာလို့ရမှာလဲဒီဘုဇင်တရားတွေဟာဘုန်းကြီးတို့ယောဂီများတတိတန်ဘောဇင်ဓမ္မဝိဇ္ဇာတန်ဘောဇင်ဝရိယတန်ဘောဇင်ပိဋိတန်ဘောဇင်ပတ္တိတန်ဘောဇင်တမာရိတန်ဘောဇင်ဥပိ္ပခတန်ဘောဇင်ဘယ်နှပါလဲခုနှစ်ပါး အခုဒီတတိပဋ္ဌာန်ဝိပဿနာတရားတွေကျင့်စဉ်နေကျင့်ကြံအားထုတ်နေတဲ့ပုဂ္ဂိုလ်များဒီရှုမှတ်ပွားများအားထုတ်လို့စိတ်တည်ငြိမ်မှုတမာတိတွေထက်တန်အားကောင်းစွာရလို့ရုပ်သဘောနံသဘောအကြောင်းအကျိုးအဖြစ်ပြက်တွေကောင်းကောင်းမြင်ပြီးဖြစ်ပြက်ဉာဏ်လေးမြင်လာပြီဆိုရင်ရှုမှတ်မှုတွေမြဲသလားမမြဲဘူးလားရှုမှတ်မှုတွေမြဲလာတဲ့အချိန်မှာဟောဒီဘုဇင်ခုနှစ်ပါးတွေကအထိုက်လျောက်ဘုဇင်တွေပြည့်စုံလာတယ် လုံးဝမပြည့်စုံသေးဘူးနော်အထိုက်လျောက်ဘုန်းကြီးပြောတဲ့စကားထဲမှာအထိုက်လျောက်ပြည့်စုံလာတဲ့အတွက်ယောဂီပုဂ္ဂိုလ်ဟာပထမတုန်းကတရားစထိုင်စရှုမှတ်စတုန်းကခန္ဓာကိုယ်ဟိုဘက်ဒီဘက်မပြောင်းရဘူးလားအခုအဲ့ဒီဖြစ်ပြဉာဏ်လေးပေါ်နေတဲ့အချိန်မှာတဏှာကြီးတာထိုင်နေဟိုဘက်ဒီဘက်ပြောင်းတာရွှေ့တာရှိသေးရလားဝေဒနာတွေသူ့ဟာသူပယ်သွားတာကြည့်နော်အထိုင်နဲ့ရောက်ဒီမှာ တတိအားတမာရီအားတွေကောင်းလာပြီကောင်းလာတဲ့အတွက်ကြောင့်မို့ဘိုးစဉ်တွေအထိုက်လျောက်ပြည့်စုံလာပြီအဲဒီလိုပြည့်စုံလာတဲ့အတွက်ကြောင့်မို့ဝေဒနာတွေကိုသူဟာသူတပြေးပြေးပယ်နိုင်သွားတယ်အဲဒီကနေဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်လို့ဝိပဿနာဉာဏ်ရဲ့အမြင်ပိုင်းသင်္ခါရုပ္ပခာဆိုတဲ့ဉာဏ်ကိုယောဂီပုဂ္ဂိုလ်များပြည့်ပြည့်ဝဝရရှိပြီဆိုရင်အဲ့ဒီခါကျရင်ဒီဘုဇင် ခုနှစ်ပါးလုံးပြည့်စုံသွားတယ်ဘယ်နှပါးပြည့်စုံသွားလဲ အားလုံးပဲတတိတံမောစဉ်ကနေနောက်ဆုံးဥပိ္ပခတံမောစဉ်ဒီအားလုံးပြည့်စုံတယ်ပြည့်စုံနေတဲ့အတွက်ကြောင့်မို့အဲ့ဒီဉာဏ်မျိုးရောက်ပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာဖြစ်နေတဲ့ခန္ဓာကဖောက်ပြန်နေတဲ့ဝေဒနာတွေလုံးဝလုံးဝပဲသူကမိမိတို့သွေးသားကြောင့်ဖြစ်လာတဲ့ယောဂဝေဒနာတွေတောင်သက်တာဖြောက်ကင်းသွားနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများယောဂတည် မိမိတို့မှာသွေးကြောင်သားကြောင်ဖြစ်လာတဲ့ယောဂါတွေတက်တာခြင်းနဲ့ပျောက်ကင်းခြင်းနဲ့ဆိုရင်ဒီတရားဆေးကိုတောက်ပါ။ဘာဆေးကိုတောက်ရမလဲ။တရားဆေးကိုတောက်ပါ။တကယ်တရားဆေးကိုတောက်လို့တကယ်ယုံကြည်ခြင်းနဲ့ရှုမှတ်ပွားများအားထုတ်လို့စိတ်တည်ကြည်လင်ရင်မိမိခန္ဓာကိုယ်ရဲ့လက်ပတ်တဲ့သွေးလုံးဝမကြည်လင်ဘူးလား။ကြည်လင်နေရင်ရုပ်ဆိုးယုံညံ့နေရှိဦးမလား ဒီလိုဆိုရင်ရုပ်ကောင်းရုပ်တန့်နေဖြစ်လာပြီဆိုတော့ယောဂဇူတွေတက်တာယွန်းနဲ့ပျောက်ကင်းပြီးတော့မသွားနိုင်ဘူးလားမသွားနိုင်နဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတည်တည်ချာချာရှုမှတ်ပွားများအထုတ်ဖို့လိုပါတယ်ရှုတဲ့အခါကာလမှာတည်ချာယောဂီပုဂ္ဂိုလ်ကဒီဒီကံ అను ပတနာတတိပဌာန်ကိုရှုတဲ့အခါကာလမှာတည်ချာရှုပါတေချာရှုရင်ယောဂီပုဂ္ဂိုလ်ဟာဒီတတိအားတမာရီအားကြီးကောင်းလာရင်တော့ ဉာဏ်လေးတွေကရှင်းရှင်းလင်းပေါ်လာမယ်။အေးခပ်ပေါ်ပေါ်လေးရှုနေမယ်။ယောဂီပုဂ္ဂိုလ်ကတထိုင်လေးထိုင်လိုက်ငိုင်းလိုက်စဉ်းစားလိုက်နိုင်ပြည့်သွားလိုက်ထလိုက်စကားလေးပြောလိုက်ကြ။အဲ့ဒီလိုလေးနဲ့တခါချိန်ပြန်ပြည့်ပြီးဆိုရင်လာထိုင်လိုက်ကြ။ပြောထားတဲ့စကားလေးပြန်ပြီးစဉ်းစားလိုက်တွေးလိုက်ကြ။ပြီးပြီးပြန်ပြီးတော့တရားဖြုတ်စကားလေးပြောလိုက်ကြ။ဒီလိုနေသွားယုံနဲ့တမာတိဖြစ်မလား။ မဖြစ်နိုင်ဘူးနော်အဲ့ဒါကိုကိုယ့်ဟာကိုယ်သဘောပေါက်ပါနော်ဘုန်းကြီးပြောမှသဘောပေါက်တာမျိုးမဖြစ်စေချင်ဘူးကိုယ့်ဟာကိုယ်သဘောပေါက်စေချင်ပါကိုယ်တိုင်သဘောပေါက်ရင်ကိုယ်တိုင်ဆင်ញံမှုလုပ်မယ်ဟုတ်တယ်မလားကိုယ်တိုင်ဆင်ញံမှုလုပ်မယ်စကားပြောခြင်းဟာတရားကိုအနှောက်အယှက်အဖြစ်ဆုံးပဲဘုန်းကြီးတို့ရဲ့ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးရဲ့ယောဂီစီမင်းထဲမှာနံပါတ်1အချက်ပဲသူက စကားပြောခြင်းကိုအပြစ်အကြီးဆုံးဟုမှတ်ယူရမည်အပြစ်အကြီးဆုံးလို့မှတ်ယူရမယ်သူ့ကိုတစ်ချိန်တွေ့ရင်တတိပေးနှစ်ချိန်တတိပေးသုံးချိန်ရောက်တွေ့ရင် သူ့ကို ပြန်လွတ်သည်ထိအရေးယူပါเจ้าကနေထုတ်လိုက်တော့ရိတ်တာမမထားနဲ့တော့အဲ့ဒီဟာကိုဘုန်းကြီးကစိတ်ထဲမှာစကားပြောတာလေးနဲ့เจ้าကနှင်ထုတ်ရအောင်ဖြစ်ရတယ် ဘုန်းကြီးအဲ့ဒါကိုသိစိတ်ထဲမှာမကြည်လင်ဘူးဖြစ်ဖြစ်တော့ဘုန်းကြီးတရားထုတ်နေတဲ့အချိန်မှာဒါကိုစိတ်ထဲကသိကျင်နေတယ်ဘာကြောင့်စကားပြောတာကိုဒီလောက်အရေးယူတယ်လဲဆိုတာကိုဘုန်းကြီးသိကျင်တယ်ဘုန်းကြီးတို့ကတရားအတွေ့အကြုံကနေသေးတယ်စာပေပရိယပဲလိုက်စားနေတာဆိုတော့မသိဘူးဒါပေမဲ့ဒီစကားပြောတာမွေးလာလို့လူဟာတက်လာပြီဆိုရဲစကားပြောတာစကားပြောတတ်အောင်တော့မနေသင်ရတာလေအခုစကားပြောတာကိုအပြစ်ကြီးဆုံးဆိုတော့ဟာဘယ်နဲ့ပါလိမ့်မလဲ ဒါနဲ့ဘုန်းကြီးကျေးဇူးရှင်ပါဠိဆရာတော်ဘုရားကြီးထံမှာတက်သွားတယ်ဆရာတော်ဘုရားကြီးထံလေတက်ချင်လို့တက်ဟိုတက်ချင်လိုက်တက်ရတာမဟုတ်ဘူးအဆောင်ရှိတယ်အဲဒီမှာအပေါက်ကစောင့်နေတဲ့အဆောင်ရှိတယ်အဲဒီအဆောင်ရှိတဲ့အခါမှာဒီပေါက်ဒီအဆောင်ကိုပြောပြီးမှတက်ရတာအဲဒီမှာအဆောင်ကိုပြောပြီးတော့မှဒီပြီးတော့လျှောက်ထားဆရာရှိနေလို့ပါဆိုပြီးတော့ခွင့်တောင်းပြီးတော့မှတက်သွားတာတက်သွားပြီးတော့ဆရာတော်ဘုရားကြီးကအဲ့ဒီအချိန်မှာကြမ်းပြုတ်နေတယ် ဆရာတော်ဘုရားကြီးကြမ်းပြူတဲ့အခါမှာလက်ဒီလိုလက်ရင်းနဲ့ဒီလိုလိုက်မရေးဘူးဆရာတော်ဘုရားကြီးကလက်နှိစက်ကလေးနဲ့ရိုက်ပြီးတော့ဒီခါနဲ့ကြမ်းတမ်းပြူတာလက်နှိစက်နဲ့ရိုက်တာတောင်မှအများလိုလက်လေးချောင်းနဲ့မရိုက်ဘူးလက်ညှိုးလေးတစ်ချောင်းလေးနဲ့ရိုက်တာလက်ညှိုးလေးတစ်ချောင်းလေးနဲ့သူကသူကြမ်းပြူပြီးရိုက်နေတာအဲ့ဒီမှာဘုန်းကြီးကလာပြီးကြောပြီးထိုင်နေတော့ဆရာတော်ဘုရားကြီးကသူ့ရိုက်တဲ့လက်စာလေးကိုရပ်လိုက်တယ်ရပ်ပြီးတော့ ုန်းကြီးပဲလက်ကြည့်ပြီးတော့ဥစဉ်ပါကိစ္စလည်းမေးပါတယ်ဒီလိုလျှောက်တန်းစရာရှိလို့ပါကဲပါပြောချင်တာလေးရှောင်းဆိုတော့ဆရာတော်ဘုရားကြီးရဲ့စီမင်းထဲမှာယောဂီစီမင်းမှာတပည့်တော်ဖတ်ရလို့ပါဗျာလို့စကားပြောခြင်းကိုအပြစ်ကြီးဆုံးဟုမှတ်ယူရမည်အဲ့ဒီစကားပြောတဲ့ပုဂ္ဂိုလ်ကိုတစ်ချိန်ကနှစ်ချိန်သုံးချိန်ဆိုရင်သူ့ကို ပြန်လွတ်တည်တည်ရေးယူရမည်ဆိုတော့စကားပြောတာလေးကဘလောက်များအပြစ်ကြီးသွားလို့ပါလဲဗျာ ဘုန်းကြီးကလျှောက်တော့ဆရာတော်ဘုရားကြီးကပြုံးပြုံးပြီးတော့မှဥစဉ်နဲ့ဥစဉ်ကိုပြန်ပြီးမေကုံးထုတ်လိုက်တယ်ဥစဉ်ဒီရိတ်တာလာတာဘာလို့ဖို့လာတာလဲတရားအထုတ်ဖို့ပါဗျာဆိုတရားအထုတ်ဖို့လာတာပဲလေတဲ့ဘာလို့စကားပြောမှလဲအခုလေဘုန်းကြီးတို့ယောဂီများကိုဘုန်းကြီးဒါပဲမေးခြင်းတယ်ဟုတ်တယ်မို့လားတရားအထုတ်ဖို့လာတာပဲလေဘာလို့စကားပြောနေရတာလဲတရားပဲလို့လို့ပေါ့ ဒါပဲဘုန်းကြီးကိုဆရာတော်ဖျားကြီးကဒါနဲ့မေးတယ်ဘုရင်တရားထုတ်ဖို့အဲတရားထုတ်ဖို့လာတာပဲလေတဲ့စကားပြောဖို့လာတာမှမဟုတ်ပဲအဲဒီလိုပြောပြီးတော့ဥစဉ်တဲ့စကားပြောခြင်းတရားကို အနှောက်အယှက်ဖြစ်ဆုံးပဲနှောက်ယှက်ဖြစ်ဆုံးပဲစကားပြောနေစဉ်မှာလဲရှုမှတ်မှုပြက်နေတယ်နှစ်ယောက်စကားပြောရင်နှစ်ယောက်ပြက်တယ်သုံးယောက်စကားပြောရင်သုံးယောက်ပြက်တယ် သူတို့ပြောနေတဲ့စကားတန်ကြောင့်ဘေးကယောဂီပါအနှောက်အယှက်ဖြစ်တယ်ဓမ္မန်တရေပါဖြစ်တယ်စကားပြောတဲ့အချိန်နဲ့အမှတ်ပြတ်တာမဟုတ်ဘူးနော်တဲ့ပြောပြီးတဲ့စကားတွေကနောက်တစ်ချိန်ထိုင်ရင်ပြန်တွေးနေတာနဲ့ဘာမှမမှဖြစ်တော့ဘူးတဲ့အဲဒီတော့တရားမတက်တော့ဘူးတဲ့ဒီယောဂီဒါကြောင့်ဘုန်းကြီးတို့ယောဂီများခုနှစ်ရက်အတွင်းလေးနဲ့ တရားသဘောတွေကိုမြန်မြန်ကြီးတွေ့ခြင်းနဲ့မြန်မြန်ကြီးသိခြင်းနဲ့ဆိုရင်စကားပြောရမှာကိုဘုန်းကြီးတို့ယောဂီများဆောင်ရမှာလားရှောင်ရမှာလားဘုန်းကြီးမနေ့ကလေးပြောလိုက်ပြီနော်မျက်စိပေါက်နဲ့ပါးစပ်ပေါက်အဲ့ဒီနှစ်ပေါက်လေးကိုလုံအောင်ထိမ့်ပေးပါမျက်စိပေါက်ကလည်းတောင်တောင်မြောင်းမြောင်းဟိုကြည့်ကြည့်ကြည့်မကြည့်ပါနဲ့ယောဂီဆိုတာစက်ခုံတည်း၄000ကနေပဲချထားရမှာဖြစ်ပါတယ် ဓမ္မဘေးကိုအာယုန်နေမပြတ်မှာဖြစ်ပါတယ်မျက်စိကတောင်မြောက်လျှောက်ကြည့်နေရင်ဘေးပုဂ္ဂိုလ်မြင်ဘာလုပ်နေတာမလဲသူတို့စကားပြောနေတာမြင်ငါเจ้าနေမြပြောနေတာကိုကအလိုလိုတွေးနေပြီသူ့ကိုသွားကြည့်မိတာ ਨੇ အဲ့ဒီလိုတွေဖြစ်ကုန်တယ်စိတ်တွေပြန့်ကုန်တယ်ဟောဘယ်မှမကြည့်တော့မျက်နှာလေးချတာတော့တရားအာယုန်นี่မြင်သေးရဲ့လားမမြင်တော့ဘူးဆိုရင်အာယုန်တရားရှုမှတ်တဲ့ကပြန့်စရာလူသေးရဲ့လား မပြန်တော့ဟောမျက်စိပေါက်ကအဲ့လိုလုံခြုံသွားရင်ဘေးအာယုန်တွေမပြန်တော့ပါးစပ်ပေါက်ကလည်းပဲဒီတိုင်းပဲစကားမပြောသို့တော်လုံးဝမပြောဘူးလို့တော့ဒိဋ္ဌံမထားရအောင်နော်အဲ့ဒါလည်းပဲသိအောင်နော်မြတ်စွာဘုရားမနှစ်သက်ဘူးအဲ့ဒါခါတဘာမှာယဟန်တော်တွေဝါရင်းကာလတရားတွေအားထုတ်ကြအားထုတ်ပြီးတော့မြတ်စွာဘုရားတန်လာပြီးဖူးမြော်ကြတော့ ဣရိယာပဋ္ဌာမြတ်တရလားကိုလိုချင်တဲ့တရားတွေကိုရောပြည့်ပြည့်စုံစုံကိုအားထုတ်နိုင်ခဲ့ကြရလားမေးတာအဲ့ဒီခါမှာတန်ဃာတော်ရှင်မြတ်တွေကတမဖျားတဲ့တပည့်တော်တို့တရားတွေကိုကြိုးစားစားအားထုတ်ပါတယ်တပားနဲ့တပားစကားမပြောကြစရန်ဆိုပြီးတော့တပည့်တော်တို့တဝါရင်းလုံးစကားမပြောဘဲအားထုတ်ပါတယ်ဆိုတော့မြတ်စွာဘုရားတာရုခေါ်တယ်မထင်နဲ့နော်အားလုံးကိုဒီဟာတွေကိုဒီပုဂ္ဂိုလ်တွေကိုအလကားပုဂ္ဂိုလ်တွေလို့မြတ်စွာဘုရားတိရစ္ဆာန်နဲ့တောင်နှိုင်းပြောတယ်တိရစ္ဆာန်နဲ့တောင်နှိုင်းပြောတယ် ဒါကြောင့်မို့ဒါဖះနှစ်သက်တာမဟုတ်ဘူးနော်သို့တော်စကားပြောရင်ရောတမာရီရအောင်မလားကဲမရတော့အဲ့ဒါကိုသိပြီးတော့ကိုယ့်ဟာကိုရှောင်ဖို့မလိုဘူးလားသို့တော်မပြောမဖြစ်တဲ့စကားရှိရင်ဘာလုပ်ရမလဲပြောပါဘုရားတို့မတားအောင် ပြောပါသို့တော်ဘာမဟုတ်တဲ့စကားတွေနဲ့တော့ကိုယ့်အတွက်အချိန်မကုန်ခံပါနဲ့ကိုယ့်ဟာကိုရှောင်ပါရှောင်ပြီးတော့ ကိုတရားလေးကိုနှလုံးသွင်းရှုမှတ်သွားမယ်ဆိုရင်ဒီခုနှစ်ရက်လေးအတွင်းမှာဘုန်းကြီးပြောတယ်အခုရှုမှတ်နေရင်လည်းရုပ်သဘောနာမ်သဘောသိတဲ့အမှန်သိတဲ့ဉာဏ်นี่ပေါ်နိုင်ဘူးလားဥပမာအဖြစ်ဘုန်းကြီးတို့အခုဒီမှာကာယ ानु ပဒနာနည်းနဲ့ထိုင်ပြီးရှုမှတ်တဲ့အခါကလည်းကြတော့ဖောင်းမှုပိန်မှုအာယုံလေးကိုကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကပင်တိုင်ထားပြီးရှုမှတ်ဖို့ညွှန်ကြားတယ်။ဘာကြောင့်ပင်တိုင်ထားတာလဲဆိုရင် ဝင်လေထွက်လေရှိနေရင်ဖောင်းမှုပိန်မှုမရှိဘူးလားအမြဲတမ်းမရှိဘူးလားအမြဲတမ်းလည်းရှိပြီးတော့တေချာကြည့်ကြည့်ထင်ရောမထင်ရှားဘူးလားထင်ရှားနေတဲ့တွေ့သူ့ကိုပင်နိုင်ထားပြီးရှုပါလို့ဆရာတော်ဘုရားကြီးကညွှန်ကြားတာသို့တော့သူတခုတည်းရှုရမှာလားဆိုတော့မဟုတ်ဘူးတဲ့၆ဓာရကပေါ်သမျှအာယုန်နိုင်နိုင်ရှုတဲ့နားကအတန်ကြားရင်လည်းကြားတဲ့အတန်အာယုန်မရှိပါဘူးလား ဟောမိမိစိတ်တွေကအတွေးစိတ်တွေဝင်လာရင်ရောဒီအတွေးစိတ်တွေမရှိရဘူးလားခန္ဓာကိုယ်ကအောက်ကဖောက်ပြန်ပြီးတော့ဝေဒနာတွေပုံရင်ရောဝေဒနာတွေမရှိရဘူးလားရှိရမှာပဲသို့တော့ဒီတခြားအာယုန်တွေရှုစရာအာယုန်တွေမထင်ရှားဘူးဆိုရင်ပင်တိုင်ထားပြီးရှုမှရမယ်ဖောက်မှုပိမှုအာယုန်လေးကိုပဲမြဲမြဲဆွဲဆွဲမရှိရဘူးလားအဲ့ဒီပေါ်ကိုမြဲမြဲဆွဲဆွဲရှုနေတဲ့အခါကျတော့ပထမတော့ ယောဂီကဖောင်းနေဆိုရင်ဝမ်းဘက်ကြီးဖောင်းလာတာသိမယ်ပိန်နေဆိုရင်ဝမ်းဘက်ကြီးပိန်သွားတာသိမယ်ယောဂီပုဂ္ဂိုလ်ဟာရှူတိုင်းရှူတိုင်းဝမ်းဘက်ကြီးဖောင်းလိုက်ဝမ်းဘက်ကြီးပိန်လိုက်ဒါပဲသိနေမယ်သို့တော်ထက်ခါထက်ခါထက်ခါထက်ခါရှူပါထက်ခါထက်ခါရှူလို့ယောဂီရဲ့ရှူစိတ်ကဒီပုံမှာတည်မြဲသွားပြီကာမိသနာပြပါဒထိဏမိတ်ဥဒိစ္စကုက္ကုစဝိဇိကိစ္စတမာရီတရားတွေကိုတားဆီးတတ်တဲ့ဒီနိဝရဏတရားတွေကင်းသွားလို့ ဒီရှုမှတ်တဲ့အာယုပေါ်မှာရှုစိတ်လေးကြာရှည်စွာဆွေးမြဲစွာတည်သွားပြီဆိုရင်စောစောကပြောတယ်1 byte ဆိုတဲ့ပညာတရံပြောက်ပြီးတော့ပရမတ်တရွေပြီးတရွေတင်းလာတဲ့သဘောမတွေ့ရဘူးလားဟောပိန်သွားတဲ့ခါကျတော့တရွေပြီးတရွေရော့ရော့သွားတဲ့သဘောမတွေ့ရဘူးလားအဲ့ဒီတင်းလာတာဟာဓာတ်နဲ့ပြောရင်ဘာတာလဲရော့သွားတာဟာဓာတ်နဲ့ပြောရင်ဘာတာလဲအဲ့ဒီဝါယောဓာတ်ကယုတ်တရားလားနံတရားလား ရုပ်တရားအဲ့ဒီဟာလေးကိုဒီမှာတင်းလာတဲ့သဘောရော့သွားတဲ့သဘောလေးကိုသိနေတဲ့စိတ်ကလေးကဘာတရားလဲကဲဒီလိုဆိုရင် ဖောင်းတယ်လို့ရှုခိုက်မှာဘာနဲ့ဘာသိတယ်ပိန်တယ်လို့ရှုခိုက်မှာဘာခိုက်မှာသိတယ်ရုပ်နဲ့နာမ်ကိုသိပြီဆိုရင်ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အထင်မြင်အလွဲမှားတွေရှိသေးရဲ့လားဒီဆွဲတွေလုံးဝမရှိတော့ပြင်းညက်ဆိုတဲ့ဝေါဖောင်းမှုပင်မှုတရားကြီးရောရှိသေးရဲ့လား တကယ်ပရမတ်သဘောတသက်လေးပဲတွေ့နေရတင်းသဘောလေးရဲ့ရောသဘောလေးရဲ့ဒါယုတ်တရားသိနေတဲ့စိတ်လေးကနံတရားအဲ့လိုယုံနံကို အမှန်သိလိုက်တာ ਨੇ ဒီငါသူယောက်ျားမိမပုဂ္ဂတတူဟာဆိုရဲအစွဲအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ဘူးလားအမှန်သိလို့လားအမှားသိလို့လားအမှန်သိတော့အမှားမပြောက်ဘူးလားအလင်းရောက်လာရင် အမောင်းမပြောက်ဘူးလားအဲ့ဒီလိုပဲ ဆက်ပြီးတော့ယောဂီပုဂ္ဂိုလ်ဟာဒီတိုင်းဆက်ပြီးတော့ရှုနေရင်ဒီဖောင်းမှုပိန်မှုလေးရှုနေရင်းနဲ့ပဲဒီပေါ်မှာဓက္ခဓက္ခရှုရင်းနဲ့ယောဂီတွေးเสียမလို့ဘူးနော်သူဟာသူညံနေပေါ်လာလိမ့်မယ်။ဩမှတ်เสียဒီအကြောင်းတရားလေးရှိလို့သာမှတ်သိမှုဆိုရဲအကျိုးဖြစ်တာပဲ။မှတ်เสียအကြောင်းမပေါ်ရင်မှတ်သိမှုဆိုရဲအကျိုးမဖြစ်နိုင်ပါလား။ဟောအကြောင်းနဲ့အကျိုး ဒီဝင်လေလေးဝင်လာတဲ့အတွက်ဝမ်းဘက်ကလေးတင်းပြီးဖောင်းလာတယ်ဝင်လေလေးဟာအကြောင်းဖောင်းတာလေးကအကျိုးအဲ့ဒီဖောင်းလာတဲ့အခါဖောင်းတယ်လို့မရှိဘူးလားဟောဖောင်းတာလေးကအကြောင်းဖောင်းတယ်လို့ရှုလိုက်တာလေးကအကျိုးအဲ့ဒီမှာတခါတရံယုတ်ကအကြောင်းနာငါအကျိုးတခါတရံနာငါအကြောင်းယုတ်ကအကျိုးအဲ့ဒီမှာအကြောင်းအကျိုးတွေဆက်ဆက်နေတဲ့သဘောကိုယောဂီပုဂ္ဂိုလ် ဒီဖောင်းမှုပိန်မှုလေးရှုနေရင်းနဲ့ကိုယ့်အကူသဘောကျသွားမယ်တခါတည်းမှဉာဏ်ထင်းမြတ်တဲ့ပုဂ္ဂိုလ်များဆိုရင်ထိုင်ကျင်တာလေးနဲ့ထိုင်တာလေးထိုင်ကျင်တာကအကြောင်းထိုင်တာကအကျိုးထားကျင်တာကအကြောင်းထားတာကအကျိုးသွားကျင်တာကအကြောင်းသွားတာကအကျိုးအကြောင်းအကျိုးဆက်ဆက်ဖြစ်နေတာတွေကိုအကုန်လုံးသဘောကျသွားတယ်နောက်မိမိရဲ့ဒီရရှိနေတဲ့ဘဝတောင်မှဩအတိတ်ကကုသိုလ်ကောင်းမှုတွေပြုခဲ့လို့ဒီဘဝမှာငါလူဖြစ်ရတဲ့အကျိုး အတိတ်ကကောင်းမှုကံတွေပြုခဲ့လို့ဒီကနေ့ဘဝမှာမိကောင်းဖာကောင်းတွေတွေ့ရဆရာကောင်းတမကောင်းတွေတွေ့ရတဲ့အကျိုးဒါအတိတ်ကပြုခဲ့တဲ့ကောင်းမှုကံတွေဟာအကြောင်းတရားတွေပဲအခုဒီလိုရရှိနေတာအကျိုးတရားတွေပဲဆိုရင်အဲ့ဒီမှာအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောပရိစ္ဆေသမုပ္ပါသဘောကိုလေတခါလေသဘောကျသွားတယ်ဆက်ရှုနေတဲ့အခါမှာဒီပေါ်မှာရှုစိတ်ကတည်မြဲနေတာကြာတော့ဖောင်းနာလေးရှုလိုက်တယ်ပေါ်လာတယ်ဖောင်းနာလေးဖောင်းတယ်လို့ရှုလိုက်တယ်ဖောင်းနာလေးရှိသေးလားမရှိတော့ဟောပြတ်သွားတယ် ပိန်နာလေးပေါ်လာတယ်ပိန်နေလို့ရှုလိုက်ပြန်တယ်ရှိသေးရဲ့လားမရှိတော့အဲ့လိုပြက်ပြက်သွားတာမြဲလို့လားမမြဲလို့လားမမြဲတာကိုဘုန်းကြီးတို့ယောဂီများမြတ်စွာဘုရားကအနိစ္စ అను ပတနာဉာဏ်နဲ့ဘာဉာဏ်နဲ့လဲဟေးအနိစ္စ అను ပတနာဉာဏ်နဲ့ဒီဉာဏ်ပေါ်မှဝိပဿနာဉာဏ်ပေါ်တယ်လို့ပြောတာအနိစ္စ అను ပတနာဉာဏ်ဒါကိုဘုန်းကြီးတို့ယောဂီများခေပြောပြောရင် ဖြစ်ပြဉာဏ်ဘာဉာဏ်လဲဟေးအဲ့ဒီဖြစ်ပြဉာဏ်တွေပေါ်လာတာ အဲ့ဒီဖြစ်မှုပြက်မှုတွေဒီခါနေရှုတိုင်းရှုတိုင်းမြင်တာရှုလဲဖြစ်ဖြစ်ကြားတာရှုလဲဖြစ်ဖြစ်အကုန်လုံးဟာရှုတဲ့မြတ်အာယုန်တိုင်းဟာဘယ်ရာမှမထင်ရှားတော့အကုန်လုံးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီဖြစ်မှုပြက်မှုတွေမပြတ်နှိမ့်စဲလို့ဟောဒုက္ခယရနိစ္စံတန်ဒုက္ခမမြဲတဲ့တရားဆင်းရဲပဲမမြဲတာတွေများများမြင်လေဒီခန္ဓာကိုယ်ကြီးဟာတကယ်ကိုဆင်းရဲတုံးကြီးပဲဆိုတာသိလား အဲ့ဒီဆင်းရဲတွေလိုချင်သလားမလိုချင်ဘူးလားမလိုချင်ပေမဲ့ယုံနိုင်ရတဲ့ပုဂ္ဂိုလ်ဟာဒီဆင်းရဲတွေတားထားလို့ရမလားအစုကိုစိုးအစိုးပိုင်လို့လားအစိုးမပိုင်လို့လားအစိုးမပိုင်တဲ့တရားကိုအတ္တခေါ်မလားအနတ္တခေါ်မလားခေကြည်စံခန္ဓာကြီးကဒီမှာအနတ္တတရားတွေပြနေတာကိုကညံမပေါ်သေးလို့မသိတာဟုတ်တယ်မို့လားအခုသေချာရှုလို့ဒီနေမှုတမာရီအားကောင်းလာတဲ့အခါကျတော့ဟောညံကပေါ်လာတော့မသိဘူးလားဗျာ အဲ့ဒီလိုအနတ္တနုပဒနာဉာဏ်ဤအစဉ်စဉ်အာကောင်းပြည့်စုံပြီဆိုတဲ့ခါကြတော့ဖြစ်မှုပြက်မှုတွေအလုံးပြည့်စဲသွားတဲ့အငြိမ့်တန်နိဗ္ဗာန်ကိုယ်တိုင်မျက်မှောင်မတွေ့နိုင်ဘူးလားဒါကြောင့်ဒီကာယ ानु ပတနာကိုယ်မူရာတွေထင်ရှားဖြစ်ပေါ်တိုင်းပေါ်လာသမျှအာယုန်တိုင်းကိုမလွတ်အောင်တတိဥစည်းတဲ့စိတ်ကလေးနဲ့ရှုမှတ်သွားမယ်ပွားများသွားမယ်အားထုတ်သွားမယ်ဆိုရင်ယောဂီပုဂ္ဂိုလ်များအောက်ထက်အပေဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်စင်တန်းတရားမရနိုင်ဘူးလားဗျာ။ ဒါကြောင့်ဘုန်းကြီးတို့ယောဂီများယနေ့မိမိတို့ရှုမှတ်ပွားများအားထုတ်နေတဲ့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းလိုက်နာပြီးတော့ပေါ်လာသမျှထင်ရှားတဲ့အာယုံများကိုမလွတ်အောင်တတိဥစည်းတဲ့စိတ်နဲ့ရှုမှတ်ပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း